အောင်ပွဲခန္ဓာကိုယ်ကြီးရဲ့အစစ်မှန်အခြေအနေကို ဟောထားတဲ့သုတ်တတစ်ခုရဲ့အဆုံးပိုင်းမှာမြတ်ဗုဒ္ဓဟောခဲ့တဲ့စကားတော်ကိုလူသိများပါတယ်။အကျဉ်သူသည်ဤသို့သဘောရှိသောကိုဖြင့်မာနထောင်လွှားခြင်းကအောင်မရ၏။သူတစ်ပါးကိုလည်းမထီမဲ့မြင်ပြုရ၏။ထိုသူ၏မာနထောင်လွှားမှုမထီမဲ့မြင်ပြုမှုသည် အရိယသစ္စာကိုမမြင်ခြင်းမှတပါအဘယ်မှာအကြောင်းရှိနိုင်မှအန်သည်တဲ့။ဒီတုတ်တန်ရဲ့ထူးခြားချက်က နမဲကိုကအောင်ပွဲတဲ့ဘလို့အောင်ပွဲလဲဆိုတော့ရာကတက်မှတ်ခြင်းအပေါ်မှာအနိုင်ရတဲ့အောင်ပွဲစစ်မှန်တဲ့အောင်ပွဲဆိုတာတခြားသူတွေပေါ်အနိုင်ရလားမရလားဆိုတာအပေါ်မမူတည်ဘူးကိုယ်စိတ်မှာဖြစ်နေတဲ့အာကုသို့အကြံစီတွေအာကုသို့ဇယိုက်တွေကို အနိုင်ရအောင်မြင်တာကမှစစ်မှန်တဲ့အောင်ပွဲဖြစ်ပါတယ်မြတ်ဗုဒ္ဓရဲ့တရားတော်တွေဟာဒီလိုသဘောမျိုးရှိတာတွေ့ရပါတယ်တိုးတက်ဖွံ့ဖြိုးနေတဲ့ဒီခေတ်ထဲမှာ ဦးစင်းတို့ဟာအခုပြောမယ့်အချက်ကိုတတိမမှုပဲရှိတတ်ကြတယ်။လူအများစုအတွက်အောင်ပွဲဆိုတာတခြားသူတွေကို အနိုင်ရခြင်းဖြစ်နေတယ်။ဒါပေမဲ့ဒီနေရာမှာဘသူကအနိုင်ရတာလဲ။အများအပြည့်ဦးစင်းတို့လောဘကအနိုင်ရသွားတာ။ဒေါသကအနိုင်ရသွားတာ။ရာဂကအနိုင်ရသွားတာကိုဦးစင်းတို့ကကိုကပဲအောင်ပွဲခံသွားတယ်လို့လုပ်တတ်ကြတယ်။တကယ်တကယ်ကတော့ဦးစင်းတို့ရှုံးသွားတာဖြစ်တယ်။ ထိုင်းနိုင်ငံမှာရခင်ကလေးကလက်ခံခဲ့တဲ့ရိုးရာယဉ်ကျေးမှုအယူအဆတစ်ခုကဒေါသစိတ်ကိုအလိုလိုက်မိတယ်ဆိုရင်ဒေါသပောက်ကွဲတယ်ဆိုရင်သင်ရှုံးသွားပြီတဲ့ဒေါသအပေါ်မထိန်ချုပ်နိုင်တဲ့အတွက်ရောဖြစ်ရတစ်ခုလုံးအနေနဲ့ရော ရှုံးသွားပြီတဲ့ဒီအယူအဆကိုဒေါသအတွက်ဦးစင်းတို့လက်ခံကျင့်သုံးဖို့တင့်ပါတယ်တခြားစိတ်အညစ်အကြေးတွေအတွက်လည်းဒီအယူအဆကိုလက်ခံကျင့်သုံးသင့်ပါတယ် တတ်မှတ်မှုအပေါ်မှာအနိုင်ရသွားတဲ့ယဟန်တွေကိုမြတ်ဗုဒ္ဓကစစ်မြေပြင်မှာရဲရင်စွာအောင်မွေးခံတဲ့စစ်သည်တွေလို့နှိုင်းရှင်တော်မူလေးရှိကြောင်းပါဠိတော်ထဲမှာတွေ့ရပါတယ်။တတ်မှတ်မှုကိုအလိုလိုက်အကြိုက်ဆောင်တဲ့သူတွေကတော့သူရဲဘောကြောင့်သူတွေတဲ့။သိကြတာပေါ့။ဒီအချက်ကဦးစင်းတို့လူပောင်အဖွဲ့စည်းကအားပေးတဲ့အောင်ပွဲနဲ့ပြောင်းပြန်ဖြစ်နေတာပေါ့။လူပောင်အဖွဲ့စည်းကတင်ကြားတဲ့အောင်ပွဲဆိုတာ မိမိကအားကြီးရမယ်မိမိကတက်မှတ်တဲ့အရာကိုရအောင်ယူရမယ်မိမိလိုလားရာကို အရယူရမယ်တခြားသူတွေထက်အသာရရမယ်ဆိုတာမျိုးတွေဖြစ်ပါတယ်အိန္ဒိယကလူပောင်ဖွဲ့စည်းကလည်းဒီသဘောထားမျိုးရှိနေခဲ့မယ်လို့ဦးစဉ်ပြောနိုင်ပါတယ်ဒါကြောင့်သာမြတ်ဗုဒ္ဓကမိမိတက်မှတ်မှုကိုအနိုင်ယူတဲ့သင်ဟာရဲရင်နဲ့စစ်တီဖြစ်တယ် အားနည်းသူမဟုတ်ဘူးဆိုတဲ့အချက်ကို အသေးအချာရှင်းလင်းအောင်ထုတ်ဖော်ဟောကြားခဲ့တာပေါ့ဒေါသလည်းထိုနည်း၎င်းပဲဦးစင်းတို့တစ်ဖက်နဲ့တစ်ဖက်အခြေတင် စကားဆိုကြတဲ့အခါတစ်ဖက်လူပြန်မပြောတာတော့အောင်ပိတ်ပြောလိုက်နိုင်တယ်ဆိုရင် ကိုနိုင်သွားတယ်လို့မျိုးထင်လေရှိကြတယ်ဒါပေမဲ့ကိုပိတ်ပြောလိုက်ပုံကစကားဆက်ပြောဖို့မတန်လောက်အောင်ညံနေသိခါမဲ့ပုံစံလိုမျိုးဖြစ်နေလေရှိပါတယ်မြတ်ဗုဒ္ဓကလည်း အတန်တန်မှကြွားတော်မူခဲ့သလိုဦးဇင်းတို့ယနေ့ခေတ်မှာအမြင်မြင်တွေ့နေရတာရှိပါတယ်။အကယ်၍အခြေအတင်စကားဆိုရမှာမမမကန်ယုံနေစွာ ဆိုတဲ့သူသူတို့ကိုသူတို့ဒါမှမဟုတ်ကိုကိုမဟုတ်တန်ရာတလွဲတွေပြောတဲ့သူတွေကဲ့သို့ညံ့ညတတမပြောတဲ့သူနဲ့ကြုံရင် ကိုပြန်မပြောတာအောင် သူတို့ကပိတ်ပြောလိုက်တယ်သူတို့နိုင်သွားတယ်လို့ထင်ကောင်းထင်ပါစေ သူတို့ကိုစကားဆက်ပြောဖို့တကယ်မထိုက်တန်ပါဘူးတဲ့အမှန်ကသူတို့ရှုံးသွားတာပါ သိကြတာပေါ့တခြားသူတွေအမြင်မှာတော့သူတို့နိုင်တယ်လို့မြင်သွားလောက်ပါတယ်ဒါပေမဲ့တရားဓမ္မကိုကျင့်သူဖြစ်တဲ့မိမိအဖို့ဘေးလူငါကိုဘလို့မြင်မလဲလို့မပူပင်တတ်အောင်မိမိကိုမိမိလေ့ကျင့်ရမှာဖြစ်တယ်မြတ်ဗုဒ္ဓကိုကြမ်းကြုတ်စွာဆဲဆိုတဲ့ပုံနာတစ်ယောက်အကြောင်းသုတ်တန်တစ်ခုရှိတယ်မြတ်ဗုဒ္ဓကသူ့ရဲ့ဆဲဆိုချင်းချောက်မှုကို မခံယူခဲ့ဘူးအဲ့ဒီသုတ်တန်ဆုံးမှာမြတ်ဗုဒ္ဓဟောခဲ့တဲ့ဂါထာတစ်ပိုက်ရဲ့ဆိုလိုရင်းကတော့ သူတစ်ပါးကချင်းချောက်အနိုင်ကျင့်တာကိုဒေါသနဲ့မတုံ့ပြန်လို့ဒိုမတုံ့ပြန်တဲ့သူကရှုံးနေသွားတယ်။ဒါမှမဟုတ်ဒိုမတုံ့ပြန်သူဟာလူကြောက်ပဲလို့ယူဆသူတွေဟာ သူတို့ကိုသူတို့တရားဓမ္မအကြောင်းလုံးလုံးမသိကြောင်းပြနေတာပါပဲတဲ့။ဒါကြောင့်ပရိသတ်အနေနဲ့တည်ထားရမှာကငါတို့ဟာဘေးလူမျက်စီထဲမှာတင့်တယ်ဝင်ကြွားဖို့ ဒါမှမဟုတ်ဘေးလူအမြင်မှာအောင်ပွဲခံမှုလူဖြစ်လာတာမဟုတ်ဘူးကိုကိုယ်တိုင်ရဲ့စိတ်အညစ်အကြေးတွေကိုခြေမုံအနိုင်ယူဖို့ငါတို့ဟာလူဖြစ်လာတာဖြစ်တယ်ဒီတော့ဒီအောင်ပွဲကတယောက်မှမသိတောင်မိမိကိုယ်တိုင်ဘာရေးကြီးလဲသိနေတာပါပဲဒီနည်းပြောရရင်တမတ်မှုအလျောက် အလိုဆန္ဒအလျောက်ဒေါသအလျောက်ဖြည့်ရှင်းတာဒါမှမဟုတ်ထိုတက်မှတ်မှုဒေါသကတောင်းတလို့ရယူလိုက်နိုင်တာကိုအောင်ပွဲတစ်ခုပဲလို့မထင်လိုက်ပါနဲ့ ရှုံးသွားတာဖြစ်ပါတယ်။အောင်ပွဲယူဖို့ဆိုရင်ပထမထိန်းချုပ်နိုင်အောင်လုပ်ပြီးတော့အမြင့်ပြတ်အောင်လုပ်ရမှာဖြစ်ပါတယ်။အစပထမမှာတော့ထိန်းချုပ်ဖို့လုပ်ရမှာဖြစ်တယ်။ထိန်းချုပ်နိုင်မှုကိစ္စဟာမိမိရဲ့ရှုထောင့်အမြင်တွေနဲ့အတော်လေးသက်ဆိုင်သွားပါတယ်။ဒီလိုသာဆိုသူကဒီလိုထင်သွားမယ်။နောက်တစ်ယောက်ကတော့ဒီလိုပြောလိမ့်မယ်။ဒါမှမဟုတ်ဘေးလူတွေအမြင်မှာငါအချစ်ရဆိုးနေလိမ့်မယ်လို့တွေးမိတတ်တာကြီးပါပဲ။ဘေးလူတွေရဲ့အမြင်တွေဆိုတာကလည်း တကယ်တမ်းပြင်ပမှာဖြစ်နေတာထက်သူတို့ရဲ့အတွင်းသဘောထားတွေအပေါ်မူတည်ပြီးအမြင်တွေထင်ဟကြတာများပါတယ်။ဒါကြောင့်အခြေတင်ပြောဖို့ကြုံလာပြီဆိုရင်ဒီကိစ္စစကားနိုင်လူပြောလိုက်လို့တခုခု အကျိုးဖြစ်ထွန်းလာမလားလို့ကိုကိုကိုမေးကြည့်ရပါမယ်။မြတ်ဗုဒ္ဓကိုတော်တိုင်စကားအခြေတင်ပြောဆိုရတဲ့အခါတွေမှာဒေါသအလျောက်ညှင်းခုန်တာမျိုးမရှိခဲ့ပါဘူး။မြတ်ဗုဒ္ဓဟာတစ်ဖက်လူအတွက် ဒါမှမဟုတ်ဘေးကပြိသက်အတွက်အကြောင်းအရာတွေကိုရှင်းရှင်းလင်းလင်းဖြစ်စေဖို့ရည်ရွယ်ချက်နဲ့ပဲစကားချေပါခြင်းကိုပြုတော်မူခဲ့ပါတယ်။အခြေတင်ပြောရတဲ့အခါမှာဓမ္မနဲ့လျော်စွာပြုမှုပြောဆိုလို့ရကြောင်းတွေ့မြင်ရတဲ့အတွက်ထိုသူတို့အတွက်အကျိုးရနိုင်ပါတယ်။ဒါကြောင့်တယောက်ယောက်အတွက်အနည်းငယ်အသိအမြင်ရှင်းလင်းစေမယ်ဆိုရင်မြတ်ဗုဒ္ဓဟာအခြေတင်ပြောခြင်းကိုပြုတော်မူပါတယ်။ ဒါပေမဲ့မြတ်ဗုဒ္ဓထံလာပြီးစကားအခြေတင်ပြုကိုကမ်းလှမ်းလာကြတဲ့အထဲမှာမြတ်ဗုဒ္ဓလက်ခံတော်မမူတဲ့အခါတွေလည်းရှိပါတယ်။တခါမှာပုံနာတစ်ယောက်ကဘလို့တရားမျိုးဟောပြောပြတာပါတလေလို့မြတ်ဗုဒ္ဓဘလို့အဖြေမျိုးဖြေသည်ဖြစ်ပါစေရင်းခုန်လိုက်မဟဲ့ဆိုပြီးထိုမေးခွန်းကိုမေးမြန်းပါတယ်။အဲ့ဒီအခါမြတ်ဗုဒ္ဓကအသုံးမဝင်တဲ့အငင်းခုန်တွေမလုကြောင်းတရားမျိုးကိုဟောပါတယ်ဆိုတဲ့သဘောမျိုးပြန်ဖြေတော်မူလိုက်ပါတယ် ဘုံသားလဲဘာဆက်ပြောရမှန်းမသိတော့ပဲခေါင်းရမ်းမိအตาကလေးပြန်ထွက်ခွာခဲ့ရပါတယ်။ဒါကြောင့်ဒီနေရာမှာဦးစင်းတို့လိုချင်တဲ့အနိုင်ယူခြင်းနဲ့အောင်ပွဲကကိုကိုကိုအနိုင်ယူရမယ့်ပွဲဖြစ်တယ်ဆိုတာအမြဲတမ်းသတိရရပါမယ်။အပြင်ပန်းရအောင်ပွဲဆိုရင်တော့စင်ရဲနွမ်းမသူတွေချွတ်တဲ့သူတွေအဖိနှိတ်ခံနေရသူတွေစသဖြင့်တပားသူကိုမိမိကကုညီလိုက်နိုင်တဲ့အခါမျိုးကိုခေါ်နိုင်ပါတယ်။ ဒါပေမဲ့ဒီကူညီမှုကိုအောင်ပွဲတစ်ခုအနေနဲ့မကြည့်ပဲမိမိရဲ့ပြီးကန်းရရောမှုအဖြစ်သာကြည့်ရပါတယ်။ကိုကအချိန်တွေရရောမှုတွေပေးထားတယ်။ဒီလိုကူညီဖေးမှတိုင်းလဲရလက်ကကို ဖြစ်စေခြင်းသလိုလဲဖြစ်မလာတဲ့အခါတွေရှိပါတယ်။တကယ်ကြည့်ရမှာကငါစိတ်စေစနာကောင်းကောင်းနဲ့လှုပ်ပေးခဲ့သလားငါလုံနိုင်သလောက်အစွမ်းကုန်လှုပ်ပေးခဲ့သလားဆိုတာကိုပဲကြည့်ရမှာဖြစ်ပါတယ် အဲ့လိုအမြင်နဲ့ကြည့်လို့အဆင်ပြေတယ်ဆိုရင် အောင်ပွဲလို့သတ်မှတ်နိုင်တယ်လို့အတွေးအောင်ပွဲလို့လည်းခေါ်နိုင်ပါတယ်ဒါကြောင့်လောကကြီးပြောင်းလဲဖို့ကို လုံနိုင်တာတွေကိုဝင်မလုံနဲ့လို့ဥစဉ်တို့ မဆိုလိုဘူး။သဘောထားကြီးဖို့ဆိုတာမတရားမှုတွေကို တွေ့ရင်တစ်ဖက်ဆောင်နဲ့လုံနေတာတွေတွေ့ရင် ကိုတစ်ခုခုလှုပ်ပြီးလို့ရတယ်ဆိုရင်လှုပ်လဲလှုပ်ပြီးကျင်စိတ်ရှိတယ်ဆိုရင် ဝင်ပြီးရက်တီကူညီပေးနိုင်ပါတယ်။ ဒီလူပေးခြင်းစိတ်ဆိုတဲ့စိတ်အားထက်သန်မှုဟာသဘောထားကြီးမှုဖြစ်ပေါ်လာဖို့အခြေခံအုတ်မြစ်ကောင်းပါပဲကိုကကူညီခြင်းနဲ့ကိုမှပေးစရာအချင်းသို့မဟုတ်ရုပ်ဝတ္ထုပစ္စည်းတစ်ခုခုရှိတယ်ပေးဖို့လဲလှုပ်ထားတယ်ဒီနေရာမှာကိုကူညီခြင်းနဲ့တစ်ဖက်လူကလက်ရှိမှာအကူအညီကိုတကယ်လက်ခံယူနိုင်ပါမလားဆိုတာကတော့မိမိရဲ့လုပ်ကင်ကြံစားတတ်မှုလိုအပ်ပါတယ် ဒါပေမဲ့အပြင်ပိုင်းကလုတ်ကင်ဆောင်ရွက်ရတဲ့အရာတွေနဲ့မိမိအောင်မြင်မှုကို တိုင်းတာလို့မရပါဘူးမိမိကိုသူတစ်ပါးကိုပါထိခိုက်မှုမရှိစေတဲ့ကိုယ်စေတနာတန်ခြင်းအပေါ်မှာသာအဓိကထားရပါတယ်လောဘဒေါသမောဟတွေစိတ်မှာစုဝေးပြီးတီလာကျိုးပေါက်တဲ့အဖြစ်မျိုးနဲ့မိမိကိုယ်ကိုမထိခိုက်စေဘူး ပြီးတော့သူတစ်ပါးကိုတီလာပြတ်အောင်ကြိုးပမ်းခြင်းသူတစ်ပါးစိတ်မှာလောဘဒေါသမောဟတွေတမင်တကာတိုးပွားအောင်အားထုတ်ခြင်းတွေမလုပ်ပဲသူတစ်ပါးကိုလည်းမထိခိုက်အောင်ဂရုစိုက်ရပါတယ်တရားမျှတမှုအတွက်ယက်တီပေးရတဲ့အခါမှာဒေါသနဲ့အင်အားရယူတာထက်ပိုပြီးအလေးထားစရာတခြားအင်အားတွေရှိပါတယ် ဒါပေမဲ့မိမိမှာဘလို့ပင် အချိန်တွေခွန်အားတွေပိုရှံနေပါစေအဓိကကတော့ပြီးကန်းရရောတဲ့သဘောထားကိုအားထုတ်ကျင့်ကြံမှုသာလိုရင်းဖြစ်ပါတယ်ဒီနေရာမှာဦးဇင်းတို့ရယူမဲ့အောင်ပွဲဟာဦးဇင်းတို့ရဲ့လောဘဒေါသမောဟကိုခြေမုံရတဲ့အောင်ပွဲဖြစ်ပါတယ်အာချမ်းမန်းခိုင်းနိုင်ပြခဲ့တဲ့စစ်မြေပြင်ကစစ်သားဥပမာတစ်ခုရှိပါတယ်ဒီစစ်သားကင်ဆွဲထားတဲ့လက်နက်ဟာသူ့ရဲ့ပညာသူ့အတွက်ထောက်ဖို့တတ်ဟာ လမ်းကြောင်းတစ်လျှောက်လိုအပ်တဲ့အချက်တွေဖြစ်တဲ့တတိတမာတိစသည်တို့နဲ့တူတယ်။ဒီစစ်သားကို၌ကတော့ပန်းနိုင်အထိဆက်လျှောက်မယ်။ကိလေသာစိတ်အညစ်အကြေးတို့ရဲ့ပြည့်ရဲ့ပြူခြင်းကိုမခံတော့ဘူးဆိုတဲ့တန်နှိဋ္ဌာန်နဲ့တူပါတယ်။ဒီတော့ဒီစစ်မြေပြင်ဟာဦးစင်းတို့တွေအောင်နိုင်ခြင်းနဲ့ပွဲနဲ့တူပါတယ်။လောဘဖြစ်လာရင် ကိုကိုကိုလောဘဖြစ်မှန်လက်ခံပြီးနောက်မှသာထိုလောဘနဲ့ပတ်သက်ပြီးကင်တွယ်နိုင်ပါတယ်။ ဒေါသဖြစ်ရင်လည်းဒေါသဖြစ်တဲ့အတိုင်းလက်ခံသိရှိရပါတယ်ဘလို့និဝရဏအဟံတားတွေပဲပေါ်လာလာဘလို့ကိလေသာစိတ်အညစ်အကြေးတွေပဲဖြစ်လာလာအရင်ဆုံးလုပ်ရမယ့်ခုခံတွန်းလှန်နည်းကသူတို့တွေဖြစ်လာပြီလို့လက်ခံသိရှိရပါတယ်။ဘာကြောင့်လဲဆိုတော့သူတို့တွေကိုမဟာမိတ်အဖြစ်မိတ်ဆွေတငယ်ချင်းအဖြစ်အတော်လေးအမြင်မှားတတ်ကြတဲ့အတွက်အဲ့လိုဆိုရင်အဲ့ဒီနေရာမှာတင်ဦးစင်းတို့တိုက်ပွဲချသွားပါပြီ။ သူတို့ဖြစ်လာပြီလို့အတိအမှတ်ပြုလိုက်တာနဲ့တိုက်ပွဲကိုရှေ့ဆက်ဖို့အခွင့်အရေးတော့ရပြီလေဒီကိစ္စအပေါ်မှာအာဂျမ်မဟာဘိုးဝါရဲ့အတော်လေးကောင်းတဲ့မှတ်ချက်တစ်ခုရှိတယ်ဆရာတော်ပြောတာက လူအများစုဟာရင်ဆိုင်တိုက်ခိုက်မယ်ရဲ့လို့တောင်မလုပ်ကြဘူးတဲ့ဦးစင်းတို့ဟာအစကတည်းကတိုက်မယ်လို့မလုပ်တဲ့ပွဲမှာကြာရှုံးသွားပါတယ်ဆိုပြီးပြောနေလို့မရဘူး အစကတည်းကသူ့ဘက်သားဖြစ်နေပြီးသူတို့ဥဆောင်ရနောက်လိုက်နေခဲ့ပြီးသားဖြစ်လို့ပါပဲဒါမျိုးကရင်ဆိုင်တိုက်ခိုက်ပြီးတော့မှရှုံးသွားရတာထက်ပိုပြီးတော့တောင်ဆိုးပါသေးတယ်ဒါကိုဦးစင်းတို့တွေတလွဲသဘောပေါက်နေလေရှိပါတယ်လောဘဒေါသမောဟစတဲ့ကိလေသာတစ်ခုခု ကိုယ်စိတ်ထဲမှာတော်လေးပြင်းထန်နေတာမျိုးဖြစ်တဲ့အခါငါအနေနဲ့ဒီကိလေသာကိုခြေမုံမို့တိုက်မယ်ခိုက်မယ်လုပ်ရင်လဲရှုံးမှာကရှုံးမှာပဲဒီတော့လက်လျှော့တာကမှကောင်းမယ်လို့စဉ်းစားတတ်ကြပါတယ် ဒီစကားကိုကကိလေသာစိတ်အညစ်ကြီးကပြောလာတဲ့စကားဖြစ်ပါတယ်။ဒါကြောင့်အ ਨੇ ဆုံးတော့ကိလေသာစိတ်အညစ်ကြီးတွေကိုတိုက်ခိုက်ချေမှုန်းဖို့ကြိုးစားရပါတယ်။သူတို့ကိုရန်သူအဖြစ်ထားရပါတယ်။အပြက်ချေမှုန်းဖို့အစွမ်းကုန်ကြိုးစားတိုက်ခိုက်ရပါတယ်။တကယ်လို့အကြိမ်ကြိမ်ရှုံးပြီးရင်ရှုံးခဲ့ရင်တော့အ ਨੇ ဆုံးတော့မိမိရင်ဆိုင်ဖက်အကြောင်းကိုသိခွင့်ရလိုက်ပါတယ်။ ဒီလိုနဲ့ဆက်လက်တိုက်ခိုက်နေခဲ့ရင်ဒီချိန်မှာတော့သူတို့ကိုဘယ်လိုကြော်ဖြတ်ရမလဲဆိုတာနောက်ဆုံးအဖြေထုတ်နိုင်သွားမှာပါဒီအောင်ပွဲမျိုးကတော့ကိုတကယ်ကိုဂုံယူရတဲ့အောင်ပွဲပဲဖြစ်ပါတယ်ဘေးလူတွေတိလားမတိလားအရေးမပါတော့ပါဘူးသူတို့တိဖို့မလိုသလိုသူတို့ကိစ္စလည်းတကယ်မဟုတ်ပါဘူးကိုအနိုင်ရသွားတာကိုကိုကိုတိပါတယ်ကံချိုးပေးစိုးတွေလုံးဝမရှိတဲ့အောင်ပွဲလည်းဖြစ်ပါတယ် ဒီအောင်ပွဲကနေဘာရန်ညိုးမှမကြံပါဘူးလောကတွေကအောင်ပွဲတွေကတော့တစ်ဖက်ကအောင်နိုင်ရင်ရှုံးသွားတဲ့ဘက်ကနောက်တစ်ချီတွေ့ကြသေးတာပေါ့ဆိုတဲ့အတွေးမျိုးနဲ့အရှုံးကိုလက်ခံလိုက်ရတာမျိုးပါဒီလိုဆိုရင် အမျိုးသမီးနှစ်ဦးရဲ့ဇလန်းလိုမျိုးရန်ညိုးကမပြီးနိုင်မစီးနိုင်လဲနေတော့မှာပါအမျိုးသမီးနှစ်ယောက်ဟာအတိတ်ဘဝတစ်ခုမှာတယောက်ကဘရင်မိဖုရားကောင်ကြီးဖြစ်ခဲ့ပြီးကြံတူကတာမန်မိဖုရားငယ်တစ်ပါးဖြစ်ခဲ့ပါတယ် မိဖုရားငယ်ကသားတော်ဖွားမြင်ခဲ့ပေမဲ့မိဖုရားခေါင်ကြီးကသားယောက်ျားလေးမရတာကြောင့်မိဖုရားငယ်မိမိထက်အရှင်ဝါကြီးသွားမှာကိုမိဖုရားခေါင်ကြီးကစိုးရင်လာပါတယ်။ဒါနဲ့ထိုသားတော်လေးကိုတတ်လိုက်ပါတယ်။ဒီလိုနဲ့တဘောကပြီးတဘောကအပြန်အလှန်တယောက်ရင်သေးတယောက်တတ်လာခဲ့ကြတာနောက်ဆုံးတဘောကမှာတယောက်ကလိုက်တက်ရင်တယောက်ကလည်းကိုရင်သွေးကိုကာကွယ်ဖို့ကလေးကိုခြိပြေးရင်းနဲ့ မြတ်ဗုဒ္ဓစံပရာကျောင်းတိုက်ထဲဝင်ပြေးလာပြီးမြတ်ဗုဒ္ဓရှိတော်အမှောက်ကိုရောက်လာပါတယ်။မြတ်ဗုဒ္ဓထံတော်မှောက်ရောက်လာကြတဲ့သူတို့နှစ်ဦးကိုမြတ်ဗုဒ္ဓကရန်တုံမူခြင်းဖြင့်ရန်တို့သည်အဘယ်အခါမှမပြေငြိမ့်နိုင်ကုန်။ရန်တုံမမူခြင်းဖြင့်သာလျှင်ရန်ပြေငြိမ့်နိုင်ကုန်၏လို့ဆုံးမတော်မူခဲ့ပါတယ်။သူတို့ဟာတရားတော်ကိုနှလုံးသွင်းနာယူနိုင်ခဲ့ပြီး ကြာမြင့်လာခဲ့ပြီဖြစ်တဲ့သူတို့ရဲ့ရန်တုံနှင်းပွဲတန်တရာဟာအဆုံးသတ်သွားပါတော့တယ်။ဒီတော့အညိုးမထားတတ်ဘူးဆိုရင်မိမိအရှုံးပေးလိုက်ရတဲ့အောင်တစ်ခါတရံမှမြင်ရပေမဲ့တစ်ဖက်ကအာကုသို့ပြုဖို့ကိုကိုကမ်းလန်းတာကိုကိုကညင်းပယ်လိုက်တယ်လို့နှလုံးသွင်းတာကပိုကောင်းပါတယ်။အညစ်အကြေးခဲကြီးကိုတစ်ဖက်ကငါးဖက်ပြန်မဖြစ်တော့ဘူးလားလို့ပြောနေပါတယ် တကယ်လို့ကိုကပြန်ပြစ်မယ်ဆိုရင် ကိုလက်မှာညစ်အကြေးတွေပေးကြံတော့မှာပါဒါကိုတွေးပြီးဒါမျိုးတော့ငါမလိုချင်ဘူးလို့ပြန်ပြောရပါမယ်တယောက်ယောက်ကများကို့အပေါ်ဒေါသထွက်နေတဲ့အခါသူဟာမစင်အပြစ်ပေးကြံနေတဲ့အင်ကြီးကိုဝတ်ထားတာနဲ့တူပြီးနင်ကောငါအင်ကြီးဝတ်အောင်မလားလို့ပြောနေတာနဲ့တူပါတယ်ကိုကလည်းဒေါသနဲ့တုတ်ပြန်လိုက်ရင်တော့ကိုလည်းမစင်လူအင်ကြီးဝတ်လိုက်တာပါပဲ။ ဒါကြောင့်ဒီသဘောထားအမြင်တွေကိုစိတ်မှာထားနိုင်မှုကြိုးစားတယ်ဆိုရင်တကယ်စစ်မှန်တဲ့အောင်ပွဲကဘာလဲဆိုတာတတိယဖို့အထောက်အကူဖြစ်တယ်လို့တကယ်အရေးပါတဲ့အောင်ပွဲကိုအနိုင်ရနိုင်မယ့်နည်းလမ်းလည်းဖြစ်ပါတယ်။